မနေ့ကသမ္ပတ္တိ14ပါးပြည့်စုံဖို့သက္ကအောင်မြင်ဖို့လေပတ်တဲ့ကျဝိုင်းလို့အဲဒီတွေကအတ္တသမ္မာပဏိတိဆိုပြောတော့ပါတယ်အတ္တစိတ်ကိုသမ္မာနိလန်းကြ မှန်ကန်စွာသတိတည်ထားခြင်းဤရဲ့စိတ်ကိုမှန်စွာထားခြင်းစိတ်ဓာတ်နေရာမကျလို့ရှိရင်စိတ်ဓာတ်အခုလိုသတိထားနည်းနဲ့မပြုတ်ရင်လည်းရှိရင်ကိုယ်မူရလည်းပဲမကောင်းပါဘူးလို့မူရလည်းမကောင်းပါဘူးစိတ်ဓာတ်ကိုအခုလိုကြည့်ရင်ပြေလို့ ဖြည်းဖြည်းတန်ရှင်းလာပြီးအထူးအားဖြင့်အသိဉာဏ်အမှန်လေးတွေပေါ်ထွက်လာပြီဆိုရင်ကိုယ်မူရာလည်းပဲအလိုလိုဖြည်းဖြည်းတန်ရှင်းအနှုတ်မူရာလည်းပဲဖြည်းဖြည်းတန်ရှင်းလာတော့ပဲဒီတော့ကိုယ်လုံးစိတ်သုံးမျိုးလုံးပြည့်ရင်ရပါစိတ်တကအရေးကြီးတယ်ဆိုတာပါလေ တနည်းအားဖြင့်လည်းပြည်ပြင်လို့ရှိရင်ဒီလိုလုံးပြည်ပြရပါပါဒီလိုလုံးဆိုတာကိုယ်ရောလှုပ်ပေါ်စိတ်လေးစိတ်ထားရောအကုန်လုံးပါပဲအတ္တဒီလိုလုံးကိုယူရတယ်ကိုယ်ကြည့်ရင်ပြီးတော့ဒီမှာပြောမှတယ်ကိုယ်လုံးကြည့်ရင်ပြောတော့ဒီမှာဒီမှာပြောမှရှောင်းရတာတမှုခုံမိစ္ဆာသရကာမမှုဒါကကိုယ်ပိုင်ဆိုင်ရာ လေဖို့ရန်တိုက်ဖို့သိရကြဗျာသိရသိခါဆက်ဆံဖို့အကျိုးရှိတိရရှိတဲ့စကားကြီးချိန်ကုန်ခံပြောဆိုဖို့အဲဒါကိုသိဆိုင်ရအောင်ဒါတော့အဲ့ဒီဟာကြီးရှိနေလို့ရှိရင်ဒီခိုးနဲ့လောက်တာအချိုးမကျဘူးအပုံးမသိဘူး ပုံကြပန်းကြမဖြစ်ဘူးအချိုးပြက်ချိုးပြက်နေတယ်ဆိုရင်ရှိရလူမပြီးတာပဲဒါလူပြီးတာအောင်ဆိုပြီးတော့ကိုယ်နဲ့လို့ကြည့်ပြင်ရပါတယ်ကိုယ်နဲ့ကြည့်လို့ဆိုကားမယ်အခြေအနေနှုတ်နဲ့ကြည့်လို့ဆိုကားမယ်အခြေအနေမကြည့်လို့ဆိုကားမရအောင်လို့ ရှောင်ရပါတယ်အဲ့ဒီလိုကြည့်လို့ဆိုကားမှုတွေကိုရှောင်တင်းရင်းဖြင့်ပေါ်ပယ်ရတာအဲ့ဒါဒီရှောင်တင်းတယ်လို့ကိုယ်လုံးလေးသင်ကျဲကိုယ်ကျိုးနှုတ်ကြိုလေးရတယ်ပူလောင်ဖို့လေဒါလည်းလည်းပြင်းနေပါတယ်ထိုက်တယ်လေ ရေးလို့ရှိရင်စီရင်ကလေးရတာပါပဲနှစ်သိခါရဝင်လည်းကောင်းလာပါပဲကိုယ်နဲ့တော့တော်တော်လေးအချိုးကျတာတွေ့ပြီဆိုလို့ရှိရင်သိအားရစရာကောင်းလာပါဒီနဲ့တော့ဒါဟာဒီရဲ့ကိုယ်နဲ့တော့ပြုပြင်လို့လူငင်းထွက်လာတဲ့အကျိုးရလာပါပဲအမိမွေးလာတဲ့အချိန်ကစပြီးတော့တောက်လျှောက် ဘာမှမသိချုပ်ခဲနဲ့ကြိုက်ကြည့်စားလို့ရှိရင်တော့အရင်ဘဝပဲဖြစ်ရမှာပေါ့။ဘာမှလည်းပဲအဲ့ဒီအရင်ဘဝနဲ့ရင်းပုဂ္ဂိုလ်ကြီးအများကြီးရှိတာပါ။လူရင်ကြီးလို့ဒီကျိုးကြီးထုံးကားလို့ဆိုမယ်လို့သူ့ဖို့တော့အရင်ဆိုင်ရဖြစ်နေတာပါပဲ။ဒီစိတ်ကိုကြည့်ရင်လည်း စိတ်ကိုမပြုတ်ရဘူးဆိုလို့ရှိရင်စိတ်ကလိုအပ်တဲ့သွားအားတွေစိတ်အစဉ်မှာဝင်မလာဘူးဒီလေးနဲ့သွားအားယုံကြည်တဲ့သွားအားရဲရဲနဲ့သွားအားရဲနဲ့သွားဆိုတာကအမှားတွေကြောက်တရတဲ့သတိအမှားတွေကိုလူရဲတဲ့သတိတရားရာပါတိတတိကတ္တတည်ငြိမ်တာတည်ငြိမ်လို့အတိပညာ ပွားလို့ရရှိတဲ့အသိပညာပေါ့လေဆိုရင်ပါတယ်။ဒါလေးဟာအမှန်အားကောင်းတာ။ဘောအားကြီးပဲ။မကောင်းမှုသူစိတ်တွေရောစရာတွေကြောက်စရာတွေမကောင်းကျိုးတွေလည်းရောစရာကြောက်စရာတွေလည်းလို့ပฏิညာကြီးရှိပြီးတော့ယောနာကြောက်တာ။အဲဒီသွားကြီးဒါကြီးမိုးကြီးပါပါလေသူက။မွေးရည်လို့တော်တော်လေးအားရဖို့ဖြစ်ပြီးဆိုလို့ရှိရင်စိတ်ဟာ ကောင်းလောက်အောင်ပေါ့ဒီဖြူစင်ဆိုင်ရှင်းပြီးတော့ဖွံ့ဖြိုးတိုးတက်လာတာပဲသုံးမှာအားရရောသုံးအားရရောသိဉာဏ်မှုတွေကိုသုံးမှာအားသုံးအားတွေကောင်းလာတာကြောင့်ဒီရလေးတွေဖြစ်လာတဲ့အခါကျတော့စိတ်နေစိတ်ချရင်းတည်ပြီးတော့ခန္ဓာအားဆိုတာဒါတွေလည်းရလာတာပဲ တွန်းလာအားနဲ့ခံနိုင်အားပါအဲ့ဒါလိုဖြစ်လာပါတယ်အဲ့ဒါကပြည့်စုံပြရတာပဲအဲ့လိုပြည့်စုံပြတဲ့နေရာမှာအခုအတ္တသောပဏိတိဆိုတာစိတ်အရေးပါတဲ့မင်္ဂလာတရားတော်ပဲဒီနေ့စိတ်ကိုကြည့်ရလားတနည်းတကောလုံးကိုကြည့်ရလားမကြည့်မနဲ့ပြစ်ထားလို့ရှိရတော့ဘယ်အကျိုးချနိုင်လဲ ဘဝအကုန်ပြပရဖြစ်သွားမှာပေါ့အဲ့ဒီကြည့်နေတဲ့နေရာမှာလည်းနီးလိုက်ရကြည့်နေရတာနီးလောက်ပါကြည့်နေတဲ့နေရာမရဘူးဒါတော့မိမိရဲ့စိတ်ကိုသုံးဖို့မိမိရဲ့ကိုယ်လုံးစိတ်သုံးရုံလုံးဒီကိုယ်လုံးကိုအကျိုးကျဟိုးတည်တည်နေဆိုလို့ရှိရင်တော့နီးလောက်ပါရှာပြီးတော့အဲ့ဒီနီးတဲ့အကျိုးကျဟိုးတည်အောင်ရှိရတာတနည်းအားဖြင့်အေးရဲ့ဘဝကို ပုံကောင်းလေးကိုဆက်အောင်လို့ပုံသင်ပြရတာပဲပုံသင်ပြီးတော့ပုံကောင်းပုံလာလေးထွက်လာပြီဆိုလို့ရှိရင်အိုးသိချင်တတ်တာပဲခါဒီကိုယ်ကလည်းပဲလှပြီကိုယ်သက်စီရင်ကလည်းပဲချိုးကြပြီအဲဒီလိုအချိန်ကြီးရောက်နေတဲ့မိမိရဲ့ကိုယ်ကိုကိုယ်လုံးပေါ်ဖန်ကြီးရှိမှသွားရပ်ပြီးတော့တဲတယ်ကြည့်လိုက်ချိုးကြတာလေးဒီဝန်တာလိုက်နည်းနည်းစောက်ရည်လေးကြည့်လိုက်ချိုးကြတယ်ဒီဝန်တာလိုက် တစ်ခါကလှိတ်ကြည့်လိုက်ချိုးကြတယ်လို့ဝန်တာလိုက်ဆိုတာအလုံးဝန်တာအားရချင်တဲ့ဆင်ကောင်းတာတော့မကြည့်ရမဲနဲ့တော့တည်နည်းနဲ့မရပါဘူးကြည့်ရင်ထားပြီဆိုလို့ရှိရင်ဒီမှာဟုတ်မဟုတ်ဆိုတာလည်းပဲမှန်တဲ့သူတဲ့ဆင်ရင်လုံးတရားပေါ်ပါပါဘူးဆင်ရင်သုံးသပ်ကြည့်လို့ဒီလောက်ကြာဆိုပြီးဆိုလို့ရှိရင်တော့ဒါဒီရှိရကျိုး သာသနာတော်ကြီးရဲ့အတွေ့အကြုံအကျိုးလက်ပြီးလို့ပြောပါပါပဲဆယ်ကြီးလေးသာသနာတော်ကြီးရဲ့တွေ့ကြုံအကျိုးလက်နေလို့တဲ့အချိန်လေးရှိအရိယာမဲ့ပညာရအောင်ပေါ့လေအတုတ္တိလေးဒီနေ့ဆက်ရပါပါအရိယာမဲ့ကပညာကိုရရှိအောင်ပိုင်နေအောင်အရိယာမဲ့ကပညာကပဲစပြီးတော့အထောက်ရပါလားလို့ မိဖို့ထုတ်လို့ရှိရင်တရားမကပညာကတော့စပြီးအားထုတ်လို့ဖြစ်နိုင်ပါဘူးတရားမကပညာရဲ့ရှည်သွားဖြစ်တဲ့ဘုဘဘကမဲ့လို့လည်းခေါ်ရတဲ့ဥပဒနာပညာရအောင်ရှည်ဥစွာပေါ်လေးအစကျိုးပြီးတော့အားထုတ်ရပါတယ် သိရမက်ကပညာရဲ့ရှိပြီးကဘုရားဘကမက်ကလို့လည်းခေါ်ပါတယ်သူကလောကီနေရပုံလို့လောကီရမက်ကလို့လည်းပဲဆိုပါတယ်ကြောက်ကြတဲ့ယုံနာတရားတွေပေါ်မှာခမည်းရှင်သဘောပဲခေါ်ရရှင်းရဆိုအမျိုးမျိုးရှိနေတာဘလို့ဝိပဿနာပညာဥပဒနာမက်ကလည်းဆိုရတယ် အဲ့ဒီဝိပဿနာပညာရရှိအောင်လို့ရှိဥစွာစပြီးတော့အထောက်ရပါတယ်ဆိုတာပါအဲ့ဒါတော့ခဏလေးသာပါတယ်ရှိမရပါလည်းလို့ဆိုရင်ဘူတံဘူတတော်ပစ္စတိဖြစ်ကြည့်နေတာဖြစ်တဲ့မှန်စွာရှိတည်နေရပြီဆိုရဲဘုရားရဲ့အမိအရတဝါ၆ပါးကထေရှားဖြစ်ပေါ် သင်ရှားလာတဲ့ယုံနာတရားတွေကိုဖြစ်တိုင်းဖြစ်တိုင်းဝင်လိုက်ပြီးတော့ရှုရပါလေမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းကြည့်တိုင်းကြံတည်တိုင်းအဲ့ဒါလိုဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ရှုရပါလား စသည်တို့ပိဋကပါတကယ်သင်ရှားရှိတဲ့အမှန်တရားယုံနာနေရှိပါရဲ့ဘုရားရှင်မြင်တဲ့ပိဋကပါမြင်ရတဲ့အခြင်းယုံလည်းရှိနေတယ်။ဒါညင်းလို့မရပါဘူး။မြင်ရဌာနမျက်စိအကြည့်တတ်ဆိုတာလည်းရှိနေမှာလည်းယုံကိုယ်။မြင်သိတာမြင်တွေ့တာမြင်ခံစားတာ တဏ္ဍတရားတွေရှိနေပါတယ်။မြင်ရတဲ့အသိယုတ်ကတော့အတိတ်တခေါ်တာပါလေတသဘောနဲ့ပြောလို့ရှိတယ်။ယသိကြည်တာမှလာပြီးတော့တဲ့တယ်ကြီးကတိုက်ခတ်တိုက်ခတ်တဲ့သဘောနဲ့သူအတိတ်တလို့ခေါ်ရတယ်။မြင်လာအောင်ယသိတာရှိတယ်အကြည့်တဲ့တည်းရှိပါတယ်။ စိတ်နဲ့ဒီတက်ကခန္ဓာလို့ခေါ်ရတယ်စိတ်တက်ကနေပြီးတော့ခန္ဓာပေါ်မှာဆက်ကလေးစိတ်ခပ်ပေါ်လိုက်ပြီဆိုလို့ရှိရင်ဆက်တယ်ဆိုရင်သိတာရဲ့မျက်စိကြည့်တဲ့အခါအရှင်းအတိုက်တက်နဲ့မြင်ကြည့်တဲ့စိတ်နဲ့စုံကြည့်တဲ့သဘောရဲ့ဖတ်တာခေါ်ပါတယ်မြင်တွေ့ခံစားတဲ့သဘောရဲ့မြင်ခံစား အဲဒီလိုမြင်သိမှုမြင်သိမှုမြင်ခံစားမှုဒါနတရားခုနအတိုက်တနဲ့ခန္ဓာကတော့ရုပ်တရားခေါ်တာရုပ်နဲ့လားတရားကြီးလားသိချမ်းနေတာဒါအမှန်တရားတွေလေမျက်မှောက်သိတဲ့တရားတွေပါပဲဒါဒီတရားတွေသိကြလို့ရှိရင်မြင်ကြိုက်လက်ပြီးတော့ရှုမှဖြစ်ခဲ့ရှင်မှာသဘာဝမြင်ပြီးသဘာဝတွေသဘာဝတွေမြင်လာနေပါတယ်ဒါတော့ ရုပ်နဲ့လာကြောက်ကျွတ်ဆက်ပုံတွေလည်းပဲဒါလည်းဖြေရတာပါပဲဖြေစားတာပါပဲဖြေစားပုံကတော့ဉာဏ်ရာသိရှိလို့မြင်ရတာပဲဉာဏ်ရာသိရှိရင်မျက်စိရှိရင်မမြင်ရဘူးမြင်ရသာကခန္ဓာအစီဓာရှိနေလို့မြင်ရတာပဲဒီကြည်လားမရှိဘူးဆိုလို့ကြည်လားပြတ်သွားလို့ရှိရင်လုံးဝမမြင်ရဘူးဒီတော့ အတိုက်အဖြစ်တဲ့အချင်းရောင်နဲ့ခန္ဓာဖြစ်တဲ့လက်ရှိအဒီကကအကြောင်းတရားပါသူ့ကိုအပြီးပြီးတော့မြင်ကြည့်မှုမြင်တွေ့မှုမြင်ခံစားမှုအကျိုးနဲ့တရားဖြစ်ရတာပဲ။ဒါငြင်းလို့မရပါဘူး။ဒီလိုလေးဆက်ပြီးတော့နေအောင်ခြီကနေပြီးတော့မမလူးတဲ့ပေါ်လေးအဲအောက်ကစိတ်ကလေးခံပြီးတော့ထားလိုက်လို့ရှိရင် နေရောက်ရှိဖို့မမလူကနေရောက်ရှိအနေချိန်ကိုပေါ့လေမမလူနဲ့ဆွဲယူပြီးတော့မမလူအောက်ကရှိတဲ့စက်ကူပါပေါ့လေတဖြည်းဖြည်းပေါ့လေနောက်မိကိုလေးထားပြီးတော့မိတော်ဖြစ်လာတယ်စက်ကူကမိတော်ဘယ်ရလာတယ်မေးလို့ရှိရင်စက်ကူမှာလောင်းနေတယ်စက်ကူကလာတယ်ရှိရပါပါပဲဟုတ်လေဟုတ်တာပဲဒီတာမန်ဖြစ်ပဲဆိုလို့ရှိရင်စိတ်ကိုရည်သက်သက်ရှိနေတော့ ဒီမီးကဘယ်ကလာတယ်လို့ဆိုတော့တရားမလာနိုင်ဘူးသူကနေချိန်နဲ့မမလူကောင်းဆက်လိုက်တဲ့ခါကျတော့နေချိန်ကအတိတ်ကမမလူကခန္ဓာအတိတ်နဲ့ခန္ဓာပေါက်ဆက်လိုက်တဲ့ခါကျတော့အဲ့ဒီနှမျိုးအကြောင်းကြောင့်စိတ်ကဘာမိတော့ဖြစ်လာတယ်အဲ့ဒီသဘောမျိုးပါပဲတို့ဒီမိတော့ကစိတ်ကူတဲ့ကငါကရှိနေသလားဆိုတော့ဒီလိုလည်းရှိနေတာလည်းမဟုတ်ဘူး ကိုကအကြောင်းကျုပ်အဲအတိုက်တိုက်ရဲ့ခန္ဓာနှစ်ခုပေါင်းစပ်လိုက်မှစိတ်ကူးတွေမှာဖြစ်လာတာပဲဒီကောလည်းရှိနေတာမဟုတ်ဘူးအဲ့ဒီသဘောလေးနဲ့ရှိလို့ရှိရဲ့မြင်တဲ့ကာလမှာအတိုက်တိုက်ဖြစ်တဲ့အခြင်းအာရုံနဲ့ခန္ဓာဖြစ်တဲ့မျက်စိစိတ်ကအကြောင်းတရားရှိပြီးတော့မြင်သိမြင်သိမြင်ခံစားတာကအပွင့်ကအကျိုးတရားဆိုတာပေါ့ရှင်းရှင်းနားလည်နေပါလေ အဲဒါကိုဘုဒ္ဓံဘုဒ္ဓတော်ပတ္တိဖြစ်ရှိနေတာကိုသူဖြစ်ရှိတဲ့အတိုင်းရှုပါဆိုတာဒါပြောတာလေဒီနေ့ခိုက်တံဟာအတိတ်ကဆန္ဒနဲ့အခွင့်အရေးဒီတသုံးမျိုးဖြစ်သားတယ်လို့ရှားတဲ့ခိုက်တံနာနဲ့ခိုက်တံစားတဲ့ခိုက်တံရှိတဲ့ခိုက်တံရှိတဲ့ခိုက်တံပါလည်း ဆိုင်ရာဆိုင်ရာဘောဒီစိတ်ဓာတ်ခန္ဓာအကွင့်တည်းရှိနေပါတယ်။ဒါတွေဟာရုပ်နဲ့နာနဲ့တွဲပြီးတော့ဖြစ်နေတာတနည်းအားဖြင့်အကြောင်းနဲ့အကျိုးနဲ့တွဲပြီးတော့ဖြစ်နေတာအဲဒါတွေလည်းပဲခုနအကြောင်းရှိဖြစ်ပေါ်လာပြီးတော့ဒီမောက်ဒီအားဖြင့်တကယ်ရှိအောင်ရှိနေတဲ့အမှန်တရားတွေအဲဒီမှန်တရားတွေကိုသိဖြစ်တဲ့အတိုင်းရှိတည်ရတယ်သိဖြစ်တဲ့အတိုင်းဆိုရင် ဒီနေရာတိုင်းရှားရှားတဲ့တိုင်းဝတ်တာဆိုလိုပါတယ်တော့ဘာဖြစ်တာတမျိုးကိုကအဲကြံစီတာတမျိုးဒီလိုရှိရဘူးသူဖြစ်ရှိတဲ့တိုင်းပါရပါတယ်ဒါပေမဲ့စရှိကစားယောဂီပုဂ္ဂိုလ်ကတော့အဲ့ဒီမြင်လိုက်ကြားလိုက်စသည်ဘောဒီအကုန်လုံးလိုက်ပြီးတော့စိတ်စိတ်ဆက်ဆက်တော့မရှိနိုင်သေးပါဘူး သာခေးမှလည်းသူကတော့ရှေ့ဆက်ဆိုရှေ့နေလို့ဆိုတာဒီတော့ယထာပင်္ဂတဥပသနာဘိလိဝေသောဆိုတဲ့အစုံမေးရထိရှားတဲ့အာယုံလိုက်ဝိပဿနာပညာရအောင်စရပါလေတဲ့ထိရှားတဲ့အာယုံဆိုလို့ရှိရင်ရုပ်နဲ့နာရုပ်ကနာနဲ့စာပြီးတော့ထိရှားပါတယ်အဲဒီယုတ်တရားတွေဟာလည်းပဲ ကိယမဟာဘုရားလေးပါးနဲ့ပတိအဝတိသောဝါယောပရမဟာဘုရားလေးပါးနဲ့သူ့ပေါ်မှာပြီးနေတဲ့အမိရုပ်တင်တဲ့ဆိုလို့ရှိရင်ကိယမဟာဘုရားကြီးလေးရောကမိတတ်တဲ့ရုပ်ရဲ့သာပြီးတော့သူကထင်ရှားတယ်မိရပြည့်တဲ့မဟာဘုရားရုပ်ထဲမှာတော့မှဝါယောတဟာတောက်တဲ့လှုပ်ရှားရေးသွားတဲ့ဝါယောတဟာ အခြားပုတ်ကြီးသုံးမျိုးနဲ့စာပြီးတော့ဖြေရှားပါတယ်။အဲဒီဖြေရှားရတာစာပြီးတော့ရှုရပါတယ်။ဒုတိယကအထူးဖြေရှားတဲ့ရုပ်ကိုစတင်ပြီးတော့အဲရှုရပါတယ်။သွားနေတဲ့မှာအဲသွားနေတော့မှဆိုလို့ရှိရင်တောက်ချင်းတုံးကန်နဲ့ ဖြုတ်ရှားတဲ့လေရုပ်တွေဟာဝါယရုပ်တွေဟာအခြားခြားရုပ်တွေရဲ့ဆိုင်အရာကြီးဖြစ်ကြပါလေ။အဲဒါကိုသိရအောင်ပေါ့လေ။သွားစေကာလပါပါလေ။သွားတယ်သွားတယ်သို့မဟုတ်လှမ်းတယ်လှမ်းတယ်သို့မဟုတ်ကြွတယ်လှမ်းတယ်ချတယ်ကြပါလေ။အဲဒီရှိပြီးတော့သိရပါလေ။ပฏิပဋ္ဌာနာသုတ်ပါဠိတော်မှာ စိတ်ချံတော်ဝါသွားသည်ရှိတော်မူသည်သွားလျင်လေလို့ဆိုရဲဆိုပါလေစိတ်ချံမည်သည်သွားသည်ဆို၍ပကြံသာဤသိရ၏လို့ဟောထားပါလေထို့သူပဲရတဲ့အခါဆိုင်တဲ့အခါလျောင်းတဲ့အခါမှာလည်းပဲတောက်ချင်းထောက်ကန်တဲ့ဝါယောဓာတ်ဒါဒီထင်ရှားပါလေ ဒါကြောင့်အဲ့ဒီခံရုပ်ဟာလည်းပဲအဲ့ဒီလေရုပ်ကိုသိပြီးသွားရအောင်လို့ဒီရက်ကျေထိုင်လေလျောင်းလေလို့အဲ့ဒီလိုရှိပြီးတော့သိရပါတယ်။ဒါကြောင့်အဲ့ဒီခံရုပ်ဟာလည်းပဲဒီဝါရောရုပ်ကိုပေါ့လေတိတိတိတိသွားအောင်လို့ဝါဒိပ္ပသနာသုံးပါလည်းပဲ ဒါလည်းဟောထားပါတယ်။တိတောဝယတ္တိရှိတော်မူသည်တိတောမိတိပဇာနာတိယတ္တိခူရီတိရတယ်။ဤစိနောဝထိုင်ရီရှိတော်မူသည်နိတနောဝိတိပဇာနာတိထိုင်ရီခူရီတိရတယ်။ဆရာတော်ဝါလျောင်းသည်လဲသည်ရှိတော်မူသည်တရားတော်ဖြစ်သည့်ပဇာနာတိလျောင်းသည်ခူရီတိရပါတယ်လို့ ခေါ်ကြထားပါတယ်။သောစာရီအထုတဲ့အခါမှာထိုင်ကြည့်အထုရတာပဲမြင်ရပါလေ။ဒါကြောင့်ဒီလိုလုံးထိုင်ရုပ်ကိုလိစုဆိုင်ပြီးတော့အောက်ပိုင်းကခွေထားတာပေါ်ပိုင်းကမမကြီးဖြစ်နေတာပေါ့လေ။အဲဒါကိုစုဆိုင်ပြီးတော့ထိုင်နေထိုင်နေတယ်လည်းပဲရှိနေနေပါလေ။ အဲ့ဒီထိုင်နေတဲ့မှာသင်္ချာပေါ်လာတဲ့အခြားကိုယ်မူရယုံများကိုလည်းပဲရှိနေပါရဲ့အဲ့ဒီခါတော့အဲ့ဒီခါမျိုးမှာအသက်ရှူသွင်းလိုက်တဲ့တွဲဝမ်းပေါက်ကဝမ်းဘက်ကပါလေဖောင်းလိုက်ပိန်လိုက်ရပါလေတောင်တင်းလှုပ်ရှားသင်္ချာတဲ့ဝါရုပ်ရုပ်ဟာအထူးသင်္ချာနေပါလေ အဲဒါကိုလည်းပဲအောင်းနေစိန်တယ်လို့ရှိပြီးတော့ကြည့်နိုင်တာပါပဲဘုံရာတွေရှိတဲ့ရာကိုလည်းပဲကျွတ်တိကျွတ်တိရာကြောင့်အဲတိမရာကြောင့်ကိုလည်းပဲယထာယသောဖန္နာကာယောပရိဟိတောဟောတိတထာတသနာပဇာနာတိဆိုတဲ့ပြိဿစေတနာရပါတယ် မိမိရဲ့ကိုယ်အနေထားဟာဘယ်လိုပဲဖြစ်စေပါလိမ့်အဲ့ဒီနေသားတိုင်းသင်္ချာရှိနေတဲ့ကိုယ်အမူအရာကိုလည်းပဲလက်ပြီးတော့ရှိရတယ်ဆိုတာဒီကဏ္ဍကပါဆက်ပြီးတော့လည်းပဲသင်ပြဟောကြားတာဒါကြောင့်ယေရှုရှင်မကြီးဆရာတော်ဆရာကြီးကိုယ်တိုင်ကပဲအဲ့ဒီလိုဖောင်းဖွင့်မှုယုတ်ကစပြီးတော့ရှိရပုံပေါ့လေသင်ကြားခဲ့ပါရဲ့ ဒါရှင်းကြတဲ့အတိုင်းဘုန်းကြီးတို့တွေလည်းပဲအခုလိုယောဂီများကဟောတယ်ဆရာတော်ကြီးဩဝါဒအရပဲအဲရှင်းကြနေပါလေအဲ့ဒီလိုရှင်းကြလို့ဝတ္တနာဉာဏ်ကြီးအဲရှိမှပွားများတဲ့ပုဂ္ဂိုလ်ဟာဝတ္တနာဉာဏ်ကြီးပြည့်စုံသွားတဲ့ပုဂ္ဂိုလ်ရလည်းပဲရာပေါင်းများစွာရှိနေပါပြီဒီပတ်မှာတော့မှရာပေါင်းများစွာရှိနေပါပြီ တကယ်လို့ဟောင်းမှုပုံနှစ်ခုတည်းကိုရှိမှရတာတော့မဟုတ်ပါဘူးဟောင်းမှုပုံကိုပြင်လိုက်ထားပြီးတော့ရှုမှတ်နေရင်ကသူပရလအာယုအနေနဲ့ထားပြီးတော့ရှုမှတ်နေရင်ကစိတ်ကူးကြံစီဟုတ်တလူခုပေါ်ပေါ်လာလို့ရှိရင်လည်းပဲအဲ့ဒီစိတ်ကူးကိုလည်းပဲရှိပြီးတော့သိရပါတယ်။ညောင်းဖို့ပူလာနာကျင်မှုအသက်ရှိတဲ့ မခံစားဝေဒနာတွေဟာဖြစ်လာလို့ရှိရင်လည်းပဲအဲဒီဝေဒနာတွေကိုလည်းပဲရှိပြီးတော့သိရတယ်။ဒီမှုကြောင့်စသည်ဟောဒီကျန်တဲ့ခါလည်းပဲပေါ်လာလို့ရှိရင်အဲဒါတွေကိုလည်းပဲရှိပြီးတော့သိရပါတယ်။အကြောင်းရှိလို့ရှိရင်ကိုယ်မှုသတ်ဖို့ပေါ်လို့လှုပ်ရှားမှုအတရှိတဲ့ကိုယ်မူရာအထုပေါ်လာလို့ရှိရင်လည်းပဲအဲဒီကိုယ်မူရာဒီမာရိယာကိုလည်းပဲရှိပြီးတော့သိရတယ်။ အဲဒီလိုကိုယ်မူရာအထူးစိတ်မူရာအထူးဝေဒနာအထူးမရှိတဲ့အခါမျိုးမှာတော့ထိုင်နေတဲ့အခါမှာပေါင်းပွင့်မှုဒီခုကိုပဲပဋ္ဌာန်းရှိရှိရတာပါပဲအဲဒီလိုရှိမှနေရင်ကပဲပေါ်တိုင်းမပြတ်ရှိမှနေလေစကားပေါ့လေအဲရှိမှနေရင်မတ္တိယတွေယုံနဲ့မတ္တိတဲ့နာဒီယုံနဲ့မပါကိုလည်းပဲ ပိတ်စားပြီးတော့တိတိကျကျပါလဲဒီတော့အကြောင်းအကျိုးအချင်းချင်းပြီးလွယ်ပြီးတော့ဖြစ်နေပုံလည်းပဲသိလာပါတယ်ဒီတော့မတိုင်းမတိုင်းမှာကြောက်ရွံ့တဲ့ယုံနာတရားတွေပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက်အာယုနဲ့အသိစိတ်ဟာချက်ချင်းကြောက်ရွံ့သွားတာကိုလည်းပဲတွေ့ရလို့မမြဲဘူးလို့လည်းပဲ သိသိသိသိပြီးတော့လာပါတယ်။ကြည့်လိုက်ကြည့်လိုက်ပေါ်လိုက်ကြောက်လိုက်လည်းမကောင်းတာတွေကြီးပဲကျင်းတာကြီးပဲလို့ဒီလိုလည်းပဲသိသိလာတတ်ပါတယ်။ဒါတော့သူဟာသူဖြစ်ဖြစ်နေတဲ့တရားတွေဟာအတ္တမပါဘူးသူသဘောတိုက်ပြီးရှိနေတာပဲလို့ဒီလိုပဲနောက်ကြတော့အလိုလိုပဲသိလာတတ်ပါရဲ့။ဒါပေါ်လေးပြရှုမှတ်နေလေရုပ်နာနှမျိုးကြောင်းကျိုးရှိနေတာပါလေ။ မမျက်စိရဲ့ဉာဏ်နဲ့ပေါ်လွင်ဆိုတာပေါ့လေတမင်စဉ်းစားနေရတာမဟုတ်ဆိုင်တဲ့တတိတမာရီဉာဏ်လေးအပြည့်လာလို့ရှိရဲ့ဘယ်လိုလိုပဲတိတိတိတိလာတဲ့သဘောပါပဲနောက်ပိုင်းဟာသူကြကြတိမာရီဉာဏ်အားကြီးကောင်းလာပြီဆိုလို့ရှိရင်မြင်လိုက်ရှားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ဟောတယ်မြတ်တော်ခန္ဓာမျိုးလုံးပိဋကဖွင့်လာတာအသေးအဖွဲလေးပေါ့လေစသည် အကုန်လုံးလိုက်လည်ပြီးတော့ရှုနိုင်သိနိုင်လာပါတယ်။အဲဒီလိုပေါ်လာသမျှရှုမှတ်ပြီးအမြဲတာတွေဆင်းရဲတာတွေဒီသဘောတိုင်းကိုဖြစ်ပုံဒီလိုရှင်းတာဉာဏ်ရည်လာတဲ့အခါမှာအရိယာမဉ္ဇဉ်ဆိုတာအရိယာမဉ္ဇဉ်ပူညာနဲ့ပေါ်လေယုံနာတော်ရှင်ရည်နဲ့နိဗ္ဗာန်ကိုမြင်တွေ့ပါတော့တာပါပဲ။ခုန မျက်စိရဲ့ဉာဏ်နဲ့ပေါ်လေအနတ္တကြောင့်ကျုပ်တဲ့ယုံနာတရားတွေကိုဟောင်းရဲပုံဆင်းပုံသဘောတိုက်လို့ဖြစ်ပုံဆိုတာပါထူးထူးခြားခြားကြီးဖြစ်ရင်လည်းအရိယာမယရှိသေးရှိပိုင်းပေါ်ဥပဒနာမဲ့ခင်အာအစစ်စစ်အစစ်စစ်ပေါ်လေဉာဏ်ကြီးဖြစ်သွားတော့ပါပဲအဲ့ဒီအစစ်စစ်ဆိုရင်ဉာဏ်ကြီးဖြစ်ပုံတော့ပြောဖို့အချိန်ရပါဘူး အဲဒီလိုဝတ္တနာဉာဏ်ကြီးရစ်တဲ့ပြည့်စုံတော့ရှုစရာအာရုံရှုတည်တဲ့စိတ်ကောယူပြစ်လိုက်သလိုကုံဆုံးသွားတဲ့ဖြစ်ပြမစအရင်းတဆရာပါလေအဲဒီလေအဲဒီဟာကိုကိုယ်ကသုတဝိကပြောခဲ့တဲ့အရိယာမင်းညာပုံညာနဲ့ပါသိမြင်သွားတယ်အဲဒီလိုမညာပုံညာနဲ့နိဗ္ဗာန်ကိုအဲတွေ့မြင် သိမြင်သွားလို့ရှိရင်အနိစ္စဒုက္ခအနတ္တဒီအတိအယဟာမပြတ်နိုင်အောင်ပေါ့လေခိုင်ရဲသွားရတာပါပဲဒီခိုင်ရဲသွားတဲ့အခါမှာနောက်နောက်အချိန်ကြီးပေါ့လေရှိမှနေတဲ့အခါမှာပဲဖြစ်ဖြစ်ရှိမှမှုရပြီးသမင်သင်ရင်ကြည့်တဲ့အခါမှာပဲဖြစ်ဖြစ်ပေါ့လေခဏပဲဖြစ်ဖြစ်နေတဲ့ ယုံနာသဘာဝဖြစ်ရပဲဆိုတာပေါ့လေပရိစ္ဆေဒုက္ခအနတ္တသဘောဖြစ်ရလို့ဒါပေါ့လေဉာဏ်လည်းပါရှင်းနေလို့လည်းပါပဲအဲ့ဒါဟာအခြားရိယာပုဂ္ဂိုလ်တို့ရဲ့အတိပညာနဲ့တူနေပုံပါပဲကျန်တဲ့ဘိုင်းကတော့အနောက်နေကြမှာဆက်ပြီးတော့ပြောရမယ်ဒီနေ့တဏှာရှိပါတော့မလို့ဒီမှာပဲရပ်ကြအောင်